ဒီကယူတီတီစစ်စီဆက်ဆက်မရမလားပဲနဲ့ဘုလိုတတိပ္ပံဘာဝနာတရားကြီးအထုတ်နေတဲ့အတွက်မပြရှိမိဝဲသလိုပေါ့လေပွားများအထုတ်နေတဲ့အတွက်နမိမလျော်မှုမပြက်ကွက်မှု မလင်ဟင်းမှုပေါ့လေအမောအမောရတရားဟာပွားများနေတာပါပဲအကောင်းဆုံးအလုပ်ကိုအထုံနေကြတယ်လို့ဆိုမှာပါပဲတစ်တဲ့ကောင်းတဲ့လုပ်ငန်းဆိုတာဟာဘုရားမြတ်စွာဘုရားမှာတော့ဘယ်မှာမှမရှိဘူး ပုရမေသာသာနာကလွယ်လို့လွယ်လို့ဒီလိုအထုတ်နေကြတာဟာအထုတ်ခွင့်ရနေကြတာဟာအမတန်ကိုဝမ်းသာစရာကံကောင်းတဲ့ပုဂ္ဂိုလ်တွေလို့ဆိုရမှာပါပဲအကောင်းဆုံးလုပ်ငန်းဖြစ်တယ်လို့လူတိုင်းအဖို့အရေးကြီးဆုံးလုပ်ငန်းလို့လည်းပဲဆိုရမှာပါပဲ။ မလုပ်မဖြစ်ဘူးလုပ်ကိုလုပ်ရမယ်ဟာပဲဒါလူတိုင်းဘုအရေးကြီးဆုံးလုံမှာအချက်၄ချက်ရှိပါတယ်ဟိုတနေ့လည်းပြောတော့ပါပြီထပ်ပြီးတော့ပြောပါဦးမယ်တိမလုံမဖြစ်ဘူးလုပ်ကိုလုပ်ရမှာပါလုပ်ကိုလုပ်ရတဲ့အလုပ်ပဲနှစ်ကိုယ်တိုင်လည်းလုပ်ရမယ်ကိုယ်စားမရဘူး သုံးချိန်မီလုပ်ရမယ်သို့မဟုတ်အချိန်မှလုပ်ရမယ်လေးအကျိုးရများတယ်အဲ့ဒီအချက်လေးချက်နဲ့စီးစီလိုက်လို့ရှိရင်လူတိုင်းအဖို့အရေးကြီးဆုံးလုပ်ငန်းအကောင်းဆုံးလုပ်ငန်းလို့လည်းပဲဆိုရမှာပါပဲတော့အဲ့တော့ကိုမိမိတို့အရေးကြီးဆုံးအကောင်းဆုံးလုပ်ငန်းနဲ့ကျုံနေကြပါလား ပေါင်းစုံလုပ်ငန်းကိုလည်းပဲလုပ်လဲလုပ်နေကြတယ်ကိုယ်တိုင်လည်းလုပ်နေကြတယ်အချိန်အချိန်ခံလည်းလုပ်နေကြတယ်တိရိပ္ပံရဲ့အကျိုးခုနှစ်မျိုးပေါ့လေစိတ်စင်ကြယ်မှုကအစပေါ့လေအကျိုးခုနှစ်မျိုးအထုတ်နိုင်တဲ့လောက်ပေါ့လေရရှိသွားမှာပါပဲအထုတ်နေခြင်းမှာတော့ ကိုယ်ရောနှုတ်ကိုအထူးသဖြင့်စိတ်နဲ့စိတ်ထားတွေတန်ရှင်းနေတာကတော့ဘယ်သူမှငြင်းဆန်လို့ရဘူးဒါတော့သိမှန်တာပဲဒီကတော့မတည်ချက်နေလို့ရှိရင်လောဘလည်းမရှိဘူး။ဘာတွေလည်းခင်းနေတာ၊ထောတာလည်းမရှိဘူး။သဘောမှလည်းတည်နေလို့ရှိရင်စိတ်ကရှင်းနေတော့မသိတာလည်းမဟုတ်ဘူး၊အလွယ်တည်သိတာလည်းမဟုတ်ဘူး အကုန်လုံးရှင်းနေတာပဲဒီတော့ဒီခံမျိုးမှာအကုသိုလ်ရဲ့အရင်အမြင့်လောဘဒေါသမောဟဒါကြီးကင်းနေတာတန်ရှင်းနေတာပဲအဲ့ဒါအပမဒအကြောင်းကြုံပြီးတော့ဒီလိုဖြစ်ရတာ။ဒါမလို့အပမဒတရားဟာအရေးကြီးဆုံးလို့ဖြစ်တယ်။ ပြီးတော့အကောင်းဆုံးလည်းဖြစ်တယ်လို့မြတ်စွာဘုရားအမိကြပါတယ်ဘုရားမြတ်စွာကိုယ်တိုင်ကလည်းသတိပဋ္ဌာန်တုအစပိုင်းမှာပေါ့လေတရားကြည်ညာချက်အနေနဲ့ပေါ့လေရေရေတောက်ပုံမှန်လင်းလင်းပေါ့လေအမဂ္ဂကျေပြီးပြီးတော့မိတ်ချထားပါလေ မိချဘုံကတော့ဣကာယနောယဘိခွေမကောသတ္တနာဝိသုဒ္ဓိယယတိတံစတ္တတော်စတိပဋ္ဌာနာတဲ့ဘိက္ခုတို့ဤဒီကဘုရားပိစ္ဆကဗုဒ္ဓယဟန္တာအစာရသောပုဂ္ဂိုလ်တို့ဤတတ္တဝါတို့ဤဝိသုဒ္ဓိယစိတ်အညီကြည်ကင်းခြင်းဝေဟောရာ ဤကာယနောမေကောဒီကြောင်းဒီသောခရီးပဲဒီကြောင်းဒီသောလမ်းပဲလမ်းကွယ်လမ်းဟောမရှိဘူးဒါလို့ဆိုလို့ရတယ်ဒီလမ်းတိုင်းလျှောက်ပြီးတော့အားထုတ်သွားလို့ရှိရင်စိတ်အငြိကြေကင်းဝေးစင်ကြယ်ဆိုတော့ကိရိတာကုန်ကရဟန္တာဖြစ်တဲ့အကြည့် အကျိုးတရားမှုရှိနိုင်တယ်ဆိုတဲ့အတိတ်ပဲပါပဲရဟနာကြည့်ပြီဆိုလို့ရှိရင်ကိလေသာတွေအကုန်သွားတော့နောက်ဘဝဆက်ဖို့မလိုတော့ဘဝအတိမဖြစ်ဘူးဆိုလို့ရှိရင်ဘဝတည်တဲ့စတဲ့ရှိရည်တွေလည်းအကုန်လုံးငြိမ်းကုန်လာတယ်လက်လိုမျိုးဆိုဖြာတတိပ္ပံရဲ့အစမှာရဲရဲတော့အမဂ္ဂရဲ့ပြီးတော့ဟောတာလေ အဲ့ဒါတွေကဘာတွေတုံးလို့ဆိုတော့ယတိတံကြတ္တရောစတိပဋ္ဌာနာရင်းတို့ဟာဆိုလို့ရှိရင်အခုပြောမဲ့၄ပါးတို့ပါပဲဒီကိုမူရာတိုင်းကိုမူရာတွေပေါ်တယ်မပြတ်ဆွဲမဲ့ဆိုရှိမှတ်တဲ့ကာယ ानु ပသနာစတိပဋ္ဌာနာကောင်းဆိုးအမျိုးမျိုးခံစားမှုတွေပေါ်တိုင်းမပြတ်မလားဆွဲမဲ့ဆိုရှိမှတ်တဲ့ဝေဒနာ ानु ပသနာစတိပဋ္ဌာနာ စေကုစိစကြံစိုးလေးဖြစ်တိုင်းမပြမလားဆွေးမဲ့စွာရှိမှတဲ့စိတ်တန်နိဗ္ဗာန်စတိပဋ္ဌာနာနဲ့မြင်မှုကြောင့်အစရှိတဲ့သဘောရည်ပေါ်တိုင်းမပြမလားဆွေးမဲ့စွာရှိမှတဲ့ဓမ္မနုပသနာသတိပဋ္ဌာန်တဲ့ရှုစရာအာယုံ၄ချက်ကရှိတော့ရှုဖို့သတိပဋ္ဌာန်လည်း၄မျိုး꿰သွားတယ်ဓမ္မ အဲ့ဒါဟာဘုရားပိစကဗုဒ္ဓအရိယာဆာရှိတဲ့ပုဂ္ဂိုလ်များရဲ့ယန္တာဖြစ်နိုင်တော့တဲ့အထီးစိတ်ကြီးကြည်ကင်းမှုရှင်ကျဖို့ရာတချောင်းတီးသောခီးနှစ်ချောင်းမကွယ်ဘူးတေးကြတဲ့ခီးတဲ့မတေးမချမဟုတ်ဘူးလေဆိုတာအဲဒီမြတ်စွာဘုရားကရေရေထောက်ဓမ္မကကြပြီးပြီးတော့ဟောထားပါတယ် ကာယဝိညာဉ်စိတ်ဓာတ်ဓမ္မခေါ်တဲ့ရှုခွင့်ကြည်ကြီးတွေကအတိအစ်ပေါ်ရာရှုခွင့်တွေဖြစ်တုံးဖြစ်ဆဲမှာပေါ့လေအခုလိုသတိပဋ္ဌာန်ကြီးနဲ့ပြတ်ရှုမှတ်နေလို့ရှိရင်ရှုမှတ်နေတဲ့ပုဂ္ဂိုလ်မှာစိတ်ကြည်စင်ကြယ်တယ်လို့ဆိုထားပါတယ် ဒါကိုယ်တိုင်မပြတ်ရှုမှတ်နေလို့ရှိရင်စိတ်ကြီးစင်ကြယ်တယ်ဆိုတော့ကိုယ်တိုင်ပေါ်တယ်မရှုမှတ်ဘူးဆိုလို့ရှိရင်စိတ်ကြီးမစင်ကြယ်ဘူးညစ်ပတ်တယ်ဆိုတဲ့အဓိပ္ပာယ်ရတော့ဒီလိုစိတ်စင်ကြယ်လို့တဲ့ပုဂ္ဂိုလ်ဟာပေါ်တိုင်းပေါ်တိုင်းအာယုန်တွေပေါ့လေကိုယ်မူရာတွေဖြစ်တိုင်းခံစားမှုဝေဒနာတွေဖြစ်တိုင်း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 သူဖြစ်ထုံးဖြစ်ဆဲလေးမှာအခုလိုသတိပ္ပာနေနဲ့ဆရာစိတ်ချိန်သားကပြီးတော့ဆွေးမဲစွာရှုနေရတာပဲမနေ့မလျော်ပဲနဲ့စစ်စစ်ဆက်ဆက်မယမနာရှုနေရတာပဲဒါရှုနေရတာဒါအပမဒါပဲမလျော်ပွတ်ဆက်လဟင်းပြက်ခွမှုရဲ့ဆန့်ကျင်ပဲပေါ့လေအပမဒါအပမဒါနဲ့တတိအတူတူပဲ ဒါမလို့အပမရာကိုတတိနဲ့မကွယ်မကွာနေခြင်းဆိုတာဆွေးနွေးတဲ့တတိကြီးရှိနေခြင်းအထိပ္ပယ်ရပါတယ်တော့သိထားနေရပါတယ်ဒါတော့ရှုလီရှုလီကိလေသာတာပဲဒါပဲမြတ်စွာဘုရားအမကံကြပေးထားတာရှုတိုင်းရှုတိုင်းကိလေသာတွေစင်ကြဲနေတာပဲဘာဖြစ်လို့လဲဒီဘက်မှာဝိရိယပါသွားတယ် ဝိရိယကကိလေသာလက်မခံပယ်လာတယ်ဇန်တဘောပါတော့လေဇန်တဘောပါတော့တိုင်းမပြီးမှုလည်းမရှိဘူးဝိသဝိတ္တကာမဝိတ္တဗျာပါဒဝိတ္တဝိသဝိတ္တဆိုတာကာမဂုဏ်လေးကိုခြံစည်းနေတာခေါင်းတာတွေမြင်ကြနာစတိကျင်တာသူများဖြစ်စီကျင်တာမနာလုံးဝတို့တွေများပြီးတော့ဗောလေ သူများညှိစေချင်တာပေါ့လေရွေးချက်အဆိုးအကြံစီအဆိုးတွေပေါ့လေအဲဒါတွေလည်းကျင်းနေတာပဲတတိရှိတော့စိတ်စိတ်ညဉ့်ညမ်းမှုဝင်ဘူးတတိရှိလို့ရှိရင်လည်းစိတ်တွေတောင်ရောက်ရောက်ရောက်တော့ဘူးတတိဖြစ်ရအယုံမှာစိုက်ချနေတာပဲဒါကလည်းလှုပ်ရှားတာရှိဒေါသနဲ့လှုပ်ရှားတာရှိငြိမ်းပြီးတော့နေတာပဲဒီမှာ အဲလိုအခိုက်အတန့်အခိုက်အတန့်စိတ်ကလေးတွေအငြိကျေးခင်ပြီးတော့တန်ရှင်းတော်တာတန်ရှင်းမှုကြီးအပြည့်ရလို့ရှိရင်ရှေ့ပိုင်းမှာတန်ရှင်းမှုအသေးစားလေးတွေပေါ့လေအဲဒါလေးတွေဟာစိတ်ကနေမှလောက်ဖြစ်နေရပါလေအဲဒါကိုပဲတန်ရှင်းတဲ့စိတ်ကြီးဖြစ်စီပွားစီရဆိုတော့ညာအောင်ပြုလုပ်ပေးတယ်ဆိုတော့အဓိပ္ပာယ်ရပါတယ် နောက်ဒီရက်အသိဉာဏ်တွေအစစ်စစ်အစစ်စစ်ဖြစ်လာလို့ရှိရင်လည်းအသိဉာဏ်တွေကိုလည်းဖြစ်ပွားစေတယ်ဆိုတာပေါ့လေအဲ့ဒါဘာဝနာခေါ်တာပဲဘာဝနာကုသိုလ်တရားတွေကျွန်တော်အားထုတ်နေတာဒီတော့တန်ရှင်းရောပေါ့ဒီတော့ယောဂီရဲ့တာဝန်ကကိုယ်တိုင်မပြတ်ရှိမှနေဖို့ရမိမိရဲ့တာဝန်ပဲဆိုတာပေါ့လေ ဒီရချက်ကလည်းပဲလွတ်တတ်တာကိုမှတ်မိရမှတ်နေမယ်ဆိုတာပေါ့လေညှို့လိကျက်လေးထားရပါလားညှို့လိကျက်ထားသလိုတောင်းလည်းပဲကြည့်ရပါလားညှို့တော့ညှို့လေးနဲ့ညှို့လေးနဲ့အကျိုးရဖို့ရအတွက်ထက်တဲ့တန်တာ တောင်းမကြည့်ဘူးဆိုလို့ရှိရင်တော့မရပါဘူးဒါတော့ မျှလင့်ချက်ထားတယ်လို့ထိုက်တန်တဲ့အကျိုးဆောင်မှုကလည်းရှိရပါတယ်။အဲဘောတိုင်းမပြရှုမှတ်နေလေဆိုတာပါ။ဘောတိုင်းပြရှုမှတ်လို့ဆိုမြင်တိုင်းမပြရှုမှတ်နေမြင်တယ်မြင်တယ်လို့ရှုပြီးတော့ကြားတိုင်းမပြရှုမှတ်နေလေနားတိုင်းမပြရှုမှတ်နေလေစားတိုင်းမပြရှုမှတ်နေလေခြေတိုင်းမပြရှုမှတ်နေလေကြည့်ဆိုရတာတွေကတော့အများကြီးပါပဲ။ဖောင်းတာလည်းပဲကြည့်ပိန်တာလည်းပဲကြည့်ပဲ။ ဆိုတာလမ်းတာချတာကိုယ်တာဆန္ဒစောင်းတာငဲတာဒါတွေလည်းအကြည့်ပဲမာတာပြောတာပူတာလွေးတာအေးတာတောင်းတာတင်းတာလှုပ်တာဒါတွေအကြည့်တွေပဲဒီတိုင်းမပြရှုမှတ်နေလေဒီတိုင်းမပြရှုမှတ်နေလေကြံတိုင်းမပြရှုမှတ်နေလေဆိုတာအကုန်လုံးပေါ့လေပေါ်သူရဟာလေပေါ်တိုင်းပေါ်တိုင်းဓာတ်ဆိုတဲ့စကားကပြည့်ပြည့်နှံ့နှံ့ကြီးပေါ်တဲ့ခါပြည့်ပြည့်စုံစုံဆိုတဲ့အဓိပ္ပာယ် ပေါ်တိုင်းပြရှိမှနေလေအကျိုးကဘာတော့ယုံနာနှမျိုးကြောင်းကျိုးကြည့်မြင်ရှိမှတော့စိတ်ကလေးတွေစင်ကြယ်တယ်လေစင်ကြယ်လာတော့အဲဒီစင်ကြယ်တဲ့စိတ်နဲ့ယုတ်တရားနံတရားနဲ့သွားပြီးတော့တိုက်ဆိုင်နေတော့တာသွားပြီးတော့တွေ့နေတော့တာပဲတွေ့နေတဲ့ချိန်ဒါယုတ်ပဲဒါနာပဲဆိုတာပေါ့လေအတွေးဆရပဲနဲ့ကြည့်ကြတာ ယုံနာနှုတ်ယုံသိလာပဲစိတ်ယူနေလို့ရှိရင်အကြောင်းနဲ့အကျိုးယုံနာတရားတွေဟာအချင်းချင်းပေါ့လေအကြောင်းအကျိုးနှီးနွယ်ပြီးတော့ဖြစ်ပုံလည်းပဲသိလာပါယုံနာနှုတ်ယုံကြောင်းကျိုးသိမြဲတဲ့ဝိပဿနာရဲ့အစဒါတွေဖြစ်လာတာပေါ့အဲဆက်ရှိနေလို့ရှိရင်ကြောင်းကျိုးတဲ့ယုံနာတရားတွေပေါ်ပြီးတော့ပြောက်သွားမမြဲတာလေးတွေ မမြဲတဲ့အချင်းရာတွေပေါ်လေးပြောလို့ဆင်းရဲတဲ့အချင်းရာတွေသူသဘောတိုက်သူဖြစ်နေတဲ့အတ္တမဟုတ်ပါလိမြဲနေတဲ့ချမ်းသာတဲ့အတ္တမဟုတ်ဘူးသဘောတရားတွေပဲဆိုရပါလိအတ္တမပါတဲ့သဘောဝတ္တတွေလည်းသိရတာမမြဲဆင်းရဲညာနဲ့ပေါ်လွယ်တဲ့။ဒါနဲ့မှအလိုလိုပေါ်လာတာ။ တမင်တွေးပြီးတော့ယူရတာမဟုတ်ဘူးလိုလိုပေါ်လာတာလိုလိုဖြစ်လာတာညာလေးကအဲနောက်ဆုံးအနတ္တအကြည့်ရနိဗ္ဗာန်ဝင်အနတ္တအကြည့်သွားအဲလိုကြည့်နေတာဟာနိဗ္ဗာန်သွားရလမ်းကြောင်းကြီးပွင့်နေတာပဲအဲဒီပွင့်တဲ့လမ်းကြောင်းကြီးတိုင်းရှုမှတ်ရရနေပြီးတော့အလျှောက်သွားရတာနောက်ဝိပဿနာဉာဏ်လေးပြည့်စုံလာတဲ့အခါကျတော့ နိဗ္ဗာန်ဆိုတာမျက်မှောက်ပြုသိသွားတာပဲလားဒီတော့လုံးဝစိတ်ကြည်သတ်ရှင်းလာတော့ယဟန္တာပေါ့ယန္တာတိယန္တာဖြစ်ပုံတိအရိပ္ပဏဘောတော်တရားတွေအထုတ်ရမယ်ဆိုတော့မြတ်စွာဘုရားမိန့်ကြားထားအပ္ပမတော်တရားလက်ကပြုရမယ်လို့ပြောထားတာအဲဒီလိုမဖြစ်သေးသည့်တရားအောင်တော့မှအ ਨੇ ဆုံးအရိယာအဆင့်ပေါ့ တွတ်တော်မှာဆင်းကောက်အထုတ်တယ်ဆိုရင်ဘဝအာမခံจิตတော်ရသွားတာပဲဘဝဆိုးရည်နဲ့မကြုံတော့ဘူးဘဝတည်တည်တော့ဆက်တော့ဖြစ်အောင်ဟောလေဒါပေမဲ့ဆိုးရတဲ့ဘဝဒီနဲ့တော့မကြုံရတော့ဘူးအဲ့ဒါတခုတော့ဒါတရားထုတ်ရတဲ့အကျိုးကဘယ်မှာဆုံးရသွားတာလဲဒီလိုမပြတ်ရှုမှတ်ရတဲ့ အပမာဒလုပ်ငန်းဖြင့်ဘဝဆင်းရဲရဲ့အပြီးအဆုံးပေါ်ဒီနောက်ဆုံးဘဝဆင်းရဲအပြီးအဆုံးရောက်အောင်ပေါ်ဒီအတုသွားဖို့ရာဘုရားမြတ်စွာဘုရားရတဲ့ကကျောင်းဆုံးခံပြီးတော့ပြန်လာတဲ့အခါနေတိုင်းနေတိုင်းလိုပေါ့လေ ဩဝါဒပေးလို့ရှိပါတယ်ဥပမာတိနသံပါတိထာဥပမာတိနဆောင်ရှားတဲ့ရေဆောင်ရှားဖို့မမမလျော်မပေါ်မဆမပြုတ်ွက်မလေးဟဲ့အပမာဒတရားဖြင့်သံပါတိထကြည့်ကြည့်ရတဲ့ကိစ္စတွေကို ပြည့်စုံစေကြပြည့်စုံလုပ်ထားကြဆိုတော့လေသိအရေးကြီးလို့တော့နေတိုင်းနေတိုင်းတော့မှတတိပေးရပါတယ်ဓမ္မပရိနိဗ္ဗာန်ဆန္ဒမူကံဤဆဲဆဲလေးမှာပေါ့ဒီမနိပိုင်းလေးအတွင်းမှာပေါ့နောက်ဆုံးဩဝါဒအနေနဲ့မိကြတော်မူခဲ့ပါတယ် အဲဒါကတော့ဒီအပ္ပမဒေနသမ္ပါတိထပါပဲဒါပါပဲအပ္ပမဒေနမမိမလေးကိုမပေါ်မဆမပြက်ွက်မလေးဟင်းသောအပ္ပမဒသတိတရားဖြင့်သမ္ပါတိထပြည်စီပြည်စုံအောင်အထောက်ကြလို့အဲဒါမှလည်းပဲပြည်စီပြည်စုံအောင်အထောက်ကြဆိုတာကတော့လူရင်းမဲ့ လူရင်းကိုမြတ်စွာဘုရားအမိန့်ချသွားတာပဲအဲတော့ဘာကြီးပြည့်စည်ရမှာတော့လို့ဆိုတော့ဝါစစကပါလာတဲ့ကိလေသာတွေအကုန်လုံးခန်းချောက်သွားအောင်ပေါ့လေအရတဖို့ပေါ့ယဟန္တာဖြစ်တဲ့အကြည့်ပေါ့လေရံကိစ္စပြည့်စည်ပြည့်စုံသွားတဲ့အကြည့်ပေါ့လေ အဲဒီပြည့်စုံဖို့ပါပဲအဲလိုမိချတာလည်းဆောက်ရတရားဒီအထုလို့ယံကိစ္စကိလေသာကုန်ခန်းတဲ့ကိစ္စပြီးသွားပြီဆိုလို့ရှိရင်ရှင်ရင်လေးရှိပါတယ်သူတို့ကတံကရဏီယနဗရဣဋ္ဌတာယဆိုတာဟောဒီကရဏီယပြုဝကိစ္စကိုကတံပြုဝပြီးရဲ့ သူတို့ကိုသူတို့သိကြတာပဲနဗဒဣဋ္ဌတာယပိဋိသာကြီးကုန်ခန်းသွားဖို့ရာအတွက်နောက်ထပ်ပြုဖို့မလိုတော့ဘူးဆိုတာပေါ့လေအဲ့ဒါလိုလည်းပဲဆက်ဆင်ကြပါတယ်အဲ့လိုဆင်ကျင်တဲ့ရဟန္တာရှင်မြတ်ရဲ့ပေါ့လေဒီဆင်ကျင်တဲ့ဆင်ကျင်ပြီးတော့ဆင်တာကိုပြစ္ဆောခဏလို့ခေါ်ပါတယ် ဒီပြည့်စုံတာပြုပြီးတာပေါ့ပြုပြီးလို့ဆိုတာပါပဲဒီမှာကိစ္စပြီးပြီလို့သူရထားတဲ့တရားတွေကိုပြန်လဲဆင်ခြင်တဲ့အခါကျတော့ကိစ္စပြီးပြီအဲနောက်ဆုံးပတ်နဲ့ရောက်ပြီဆိုတော့ဒီအာရပါရကြီးဆင်ခြင်ပြီးတော့သိဝန်တာကြတယ်ဆိုတော့ အဲဒီလိုအမြင့်ဆုံးအဆင့်မရောက်သေးသည့်တရားတော်ကရောက်ဖို့ရာ အတွက်ပေါ့လေအထောက်အခွင့်မရသေးတဲ့ပုဂ္ဂိုလ်ကြီးအနည်းဆုံးလူဖြစ်တဲ့သာသနာတော်ကြီးရဲ့ကြုံကြရဆိုနတ်ဖို့ရာပေါ့လေကုလိုသတိပ္ပံဘာဝနာတရားကြီးအထောက်ပြီးတော့ဝိပဿနာဉာဏ်စဉ်နဲ့အစဉ်တိုင်းတက်ပြီးသောတပတ္တိမေဖို့လောက်ပေါ့လေသောတပန်အစဉ်လောက် ရရမယ်ကျင့်တတ်စရာကောင်းနေပါပြီအဲဒီအစဉ်လောက်တေချာရသွားပြီဆိုလို့ရှိရင်လူဖြစ်ရဆိုနတ်ပြီသာသနာတော်ကြီးနဲ့တွေ့ကြရဆိုနတ်ပြီဟိုတော့ဟိုတော့အပေကြစီတဲ့အပေကြကြောင်းအကုသိုလ်တွေလည်းအကျိုးမပေးတော့ဘူးနောက်လည်းပဲအပေကြစီထိုင်တဲ့အကုသိုလ်တွေလည်းမပြုတော့ဘူးဆိုပြီးတော့ဗောလေ ကိုရတဲ့လောက်တရားလေးနဲ့ပေါ့လေဥဒန်းကျူပြီးတော့ကိုရောက်ရှိတဲ့တရားအစဉ်တန်းအကြောင်းယူပြီးတော့ပေါ့လေဝန်တော်မြောက်ဖြစ်ဖို့ရာအတွက်ကတော့လူတိုင်းလူတိုင်းအထောက်ဖို့တာဝန်ရှိနေပါတယ်ဒီပဒံရဲ့အစမှာပြထားတာလည်းပဲစိတ်ညီကြီးကြီးကိဝိရှင်ကြီးဖို့ရာယဟန္တာဖြစ်တဲ့အကြည့်ပေါ်လေးပြထားပါတယ် အဲ့ဒီအရှင်ရောက်ပြီမယ်လို့သုတ္တပန်တကရကအနာကအဲ့လိုအရှင်ရောက်ရောက်နိုင်ဘူးလားဆိုတော့ရဟန္တာဖြစ်တော်မှာရောက်နိုင်တယ်ဆိုလို့ရှိရင်အောက်ပိုင်းအရှင်လေးတွေရောက်ဖို့ရအတွက်ကတော့လာခေရမလဲဒီချေကျိုးစားအထောက်ကြီးပါနောက်ကိုယ်ရင်ကြည့်လာမှာပါတော့ကျွန်တော်အဲ့ဒီမှာကရက်ဖို့ပေါ့ရောက်တဲ့အထိပေါ့လေး ကိစ္စပြီးအောင်ပြုလုပ်ဖို့အလုပ်ဟာလွယ်ကူတဲ့အလုပ်တော့မဟုတ်ပါဘူးခေရတဲ့အလုပ်လို့ဆိုမှာပါပဲပြီးအောင်လုပ်ဖို့အကူအညီဆိုတာမျိုးကတော့အများကြီးလိုအပ်ပါတယ်တော့ဒီလိုဒီနေရာဌာနမှာခန္ဓာရဟန္တာဖြစ်တဲ့အထိအထောက်အကူတွေပေါ့လေ ဒါတွေကတော့ထားလိုက်ပေါ့ကိုနဲ့တန်တလောက်ကြည့်ကြဆိုဆိုလို့ရှိရင်ကိုနဲ့စောစောပိုင်းကပြောခဲ့တဲ့အတိုင်းအ ਨੇ ဆုံးတတ်တပံဖြစ်အောင်အထုတ်ဖို့တော့ဒါသိအရေးကြီးပါလေအဲတော့အရေးကြီးရောအရေးကြီးတာကိုဦးစားပေးပြီးတော့ပေါ့လေဒီဘဝမှာဖြစ်မိမိတို့ကုလိုသတိပဋ္ဌာန်ဘာဝနာတရားတွေအထုတ်ရမှာနီးလေးကြည့်ုံမြတ် ဝေဒနာညာလေးစဖြစ်ုံမြဝေဒနာညာလေးရင့်ုံမြလည်းမပြီးသေးဘူးဆိုတော့ဗောလေဝေဒနာညာလေးရင့်ကျက်ပြည့်စုံပြီးတော့အနည်းဆုံးတမက်တဖို့ဆိုတာဗောလေအဲ့ဒီလောက်ဒီကတော့မျှော်မှန်းထားရပါလေအဲ့လိုမျှော်မှန်းထားမှလည်းပဲဒီတရားကိုညွန်မှန်းထားတဲ့အတိုင်းပေါ့လေအထုတ်ဖြစ်တော့တာပါပဲလူဆိုတာညွန်မှန်းချက်ရှိရမယ် ညမဆက်မရှိတဲ့ဘဝဟာမိเจ้าကိုအလျာကူနေတယ်လို့ပဲဆိုမှာအလျာကူနေလို့ကြည့်ပဲကာဘာရောက်နေရောက်လားအလျာကူနာဒီရောက်နေပြောပါသွားမှာပဲဆိုမှာပြောပြောလိုက်ချက်ဆိုရှိရတယ်အနိခိတဒုရတာဆိုတာပေါ့လေညမချက်ချမထားရဘူး ညမကျပြည့်စုံမှုဆိုတာကဝတရားဝတရားဆိုတာဘာလဲဆိုတော့ဘုသတိပ္ပံဘာဝနာတရားကြီးအထုတ်တာပေါ့။ဘောလည်းဘောလည်းမပြရှုမှရတာပဲဒါဝတရားပဲ။ဒီတော့ညမကျထားတော့ကိုလိုရမဲ့လုပ်ငန်းတွေပေါ့လေသူ့နေရာနဲ့သူလုပ်ဖို့ဒါဝင်ပြည့်စုံပြီဆိုလို့ရှိရင်ညမကျကတော့ပြည့်စုံလာတာပဲ။ အဲတော့အခုကာလပုဂ္ဂိုလ်ဒီအလဲဆုံးတော့သောတာပန်ဆိုရဲညောင်မကျထားပြီးတော့ပြည့်နိုင်တော့တဲ့နီလန်းကြီးကိုလည်းပဲကြည်နေရပြီကြည်နေပြီဆိုတော့ကိုကလမ်းဆုံးရောက်တဲ့အချိန်ရှောက်ဖို့ပဲရှိပါတော့တယ်မှာအပမာတိနမမိမလျော်သောအင်း မပေါ်ဆောင်မှုဖြင့်မပြည့်ကွက်မှုဖြင့်မလည်ဟဲမှုဖြင့်ဆိုတာဆိုတော့ကောင်းတာပဲဒါရသော်ရအကောင်းဆုံးလက်နဲ့ပြီးတော့တာပဲဒီမှာဒီတော့အနည်းဆုံးတတ်တတ်ပါဖြစ်အောင်ဒီပြုံမကျက်ပန့်တိုင်ထားပြီးတော့အခုလိုတရားတွေအထုတ်တယ်ဆိုလို့ရှိရင်ဒီတိုင်းအထုတ်တော်တဲ့အခါမှာ မမေ့လီမမေ့လီကိလေသာစင်ဆိုတော့ဗောလေမမေ့မလျော်ပဲနဲ့ဗောလေနှုတ်ချတက်ကြွဖြတ်လာပြီးတော့ဗောလေဘုလိုစောစောမြေမြေရှုမှတ်သွားလို့ရှိရင်ခန္ဓာတတိမဲ့ခြင်းကြောင့်ဖြစ်ခွင့်ရှိတဲ့ကိလေသာတွေဟာဖြစ်ခွင့်မရတော့ဘူးစိတ်ညဉ့်ညမ်းမှုကိလေသာတွေဟာရှင်ကျဲနေတာပဲ ဓမ္မလေးလောက်မှလို့ရှိရင်ဓမ္မလေးမှာစိတ်ကံပေါင်း60ဆိုတော့အကြိမ်ပေါင်း60စိတ်ရည်ကြည်တွေကိဝေစင်ကြယ်တွေ9မိနစ်ဆက်ရှုနိုင်လို့ရှိရင်အကြိမ်ပေါင်း300တဏှာရည်ရှုနိုင်တယ်ဆိုလို့ရှိရင်အကြိမ်ပေါင်း3600ပေါ့လေနည်းလာဒီဟာတွေဟာမဲ့လျင်မဲ့လျင်ကိလေသာဆင်းတဲ့ရည်ကြည်တွေစင်ကြယ်နေတာပဲအဲ ရှုလျင်ရှုလျင်ကိလေသာကိလေသာရှင်ဒီလိုလဲဆိုလို့ရပါတယ်မေ့လျင်မေ့လျင်ကိလေသာဝဲတဲ့အဲကုဏယူသေးမလို့စိတ်ဆက်ဆံမလို့ယန္နာယန္နာပြီးတော့လုပ်တယ်စိတ်မိဝဲတယ်လို့ဟောလေအဲဒါလို့မလုပ်ဘူးဆိုလို့ရှိရင်တော့ဒါမေ့နေတာပဲပို့ဆတဲ့သဘောပဲအဲလိုဆိုရင်ကိလေသာတွေဝင်နေတာပဲတော့ Mm-hmm. အဲလိုမမေ့လီမေ့လီမေ့လီကိစ္စဝဲဆိုတာဒါတော့ကိတ်တွေပဲသူကတော့အဲတော့ကိစ္စဝင်ပြီးတော့ဒီလိုသမာဓိပညာအရှင်တရားတွေကိုယ်ရှင်တရားတွေပြည့်မဲ့အခြေအနေကြည့်ပြီးတော့ပါလေကျိုးတင်တွေးပြီးတော့ပါလေမမေ့လီမမေ့လီကိလေသာကိလေသာရှင်ဆိုတဲ့အတိုင်းပါလေကိလေသာတွေရှင်ကြအောင်ကျိုးစားနေတာဟာဒါဘုရားအလိုတော်ကြ ကြိုးစားနေတာပဲစိတ်ပြောကောင်းရလို့ဒါမှလို့စောစောပဲပြောကြတယ်ဒီလုပ်ဟာအကောင်းဆုံးအလုပ်ပဲဆိုတာပေါ့လေအခုပဲတွေ့ကြည့်လေဟမ်ဘောမှုပြုံကစပေါ်တိုင်းပေါ်တိုင်းတော့ရှုခွဲအာရုံနဲ့သူတို့ဖြစ်ဆုံးဖြစ်ဆဲမှာပေါ့လေဆိုပြီးဆိုမှတ်မိဖို့ရအတွက်ဘူးလေးကြီးအားစိတ်တာ အပြည့်မဝင်ရအောင်ပေါ့လေအားစိတ်တာနှုတ်ချက်တက်ကြွနေတဲ့ဖြတ်တဲ့ဝိရိယရှိနေတာအဲ့ဒီဝိရိယနဲ့ကအပြည့်ကအစကိရိတာဖြစ်ခွင့်ရအောင်သူကပြဲနေတာပဲဒီဝိရိယရဲ့ဆွမ်းရည်တတိယဘာလို့ရှိတယ်ဆိုကြည့်တမဏိလောက်အဲ့ဒီဝိရိယဖြစ်နေလို့ရှိရင်တမဏိစာပဲကိရိတာတွေဖြစ်ခွင့်ရအောင် အပြင်းလည်းမဝင်ဘူးကိစ္စလည်းဖြစ်ဖို့မရဘူးဘယ်လိုကောင်းတယ်ပြီးတော့တတိဖြစ်လာတယ်အဆိုင်ပြီးသလောက်ချုပ်ွေးအောင်မှာစိတ်ကလေးကတ်လာတယ်ဆွေးဆွေးပြီးပဲကတ်လာတာဒီဆွေးဆွေးပြီးကတ်လာတာတတိပဲအဲ့ဒီတတိကစိတ်ရှင်ပြိဿံဝင်ရအောင်ဟောကာကွယ်ပိတ်ဆို့ထားတယ် စိတ်ကလေးကလုံလုံချုံချုံလေးဖြစ်နေတယ်လွတ်လပ်နေတယ်ပေါ့တန့်ရှင်းနေတယ်အဲ့လိုကောင်းမလို့တော့အဲ့ဒီလုံချုံပြီးတော့တန့်ရှင်းနေတဲ့စိတ်ကလေးတွေတတိဖြစ်လို့တန့်ရှင်းတဲ့စိတ်တွေကြီးသွားနေတာပဲ10မိနစ်လောက်တတိကြီးဆက်ဖြစ်လို့10မိနစ်စာပဲစိတ်ကလေးတွေတန့်ရှင်းနေတာနောက်ဒီပုံမှာစိတ်ကလေးစိုက်ကြပါပဲသမာဓိဖြစ်သွားတယ်အဲ့ဒီသမာဓိဖြစ်တော့ ဇာကားနဲ့လှုပ်ရှားတာလည်းမရှိဘူးဒေါသနဲ့လှုပ်ရှားတာလည်းမရှိဘူးငြိမ်ပြီးတော့ပေါ့လေတတိက10မိနစ်ဖြစ်သွားလို့ရှိရင်တမာရီကလည်းနောက်ပိုင်းက10မိနစ်ပဲအချိန်ပေါင်း60ပေါ့လေဇာကဒေါသနဲ့လှုပ်ရှားမှုရှိပဲနဲ့ငြိမ်သက်တဲ့စိတ်ကလေးကိုခိတ္တခိတ္တကဏငြိမ်ချတဲ့စိတ်ကလေးဖြစ်သွားတာအဲဒါဝိရိယစတိသမာဓိဖြစ်တဲ့အတွေ့ ကိလေသာတွေပေါ့လေအခိုက်အတန့်ငြိမ့်သွားတာတွေပေါ့လေထကြွတောင်းကြတဲ့ပရိယုထနာကိလေသာတွေငြိမ့်သွားတာအဲဒီကြားတဲ့ဖြစ်လာလို့ရှိရင်လည်းချက်ချင်းရှုမှတ်ပြီးတော့ပယ်လိုက်တဲ့အခါကျတော့ခဏလေးပြောက်သွားတယ်ဆက်ပြီးတော့မဖြစ်တော့ဘူးသူတို့ပြီးလို့ပြောက်လွယ်နေတာပဲဘယ်လောက်ကောင်းသလဲတော့အဲ့ဒါစိတ်အားကြီးရှိလာလို့ဒီလိုအခြေအနေရောက်တာပေါ့ ။ဒီကူအထုဆာမှာလည်းပဲယောဂီကပေါ်တိုင်းပေါ်တိုင်းသောဖုံးပြီးမှုကအစရှုခွေအာရုံနဲ့ရှုမှတ်တဲ့စိတ်နဲ့တဲ့အောင်ရွေစုချက်ကလေးတွေပါတယ်။ချိန်ရွေချက်ကလေးတွေပါတယ်။ပထမစာတော့ချိန်ရွေချက်ကတော့အလေးချိန်ရှိသေးတော့ချော်တော့တယ်လည်းရှိနေတော့ပါလိမ့်။နောက်အလေးချိန်ကြီးများလာတဲ့အခါကျတော့ချော်တာမရှိတော့ဘူး။ တဲ့တဲ့ကြီးတော့တာပဲနောက်တော့အထူးမချင်ရပဲလေအလိုလိုကိုပဲပေါ်ရအောင်လို့ရှိမှတ်တဲ့စိတ်နဲ့တဲ့နေတော့တာပဲအဲတဲ့လည်းတဲ့နေပြီဒီပုံမှာပဲစိတ်ကလေးလည်းစိုက်ချနေပြီဆိုရင်ယုံနာနေကြည့်လာတာပဲဒါယုတ်ဒါနံဆိုတာပါလေဖောင်းတာလေးရယုတ်တိတာလေးရနံဆိုတာပါလေဟုတ်ဒါထိုင်တာက ရုပ်ကြည့်တာကနာဆိုတာပေါ့ဒါမျိုးလေးတွေပေါ့ထိုင်ကြတာကနာထိုင်တာကရုပ်ထိုင်တာကအကြောင်းနာထိုင်ကြတာကအကြောင်းနာတရားထိုင်တာကအကျိုးရုပ်တရားဆိုတာပေါ့လေအကြောင်းကျိုးရုပ်နာတရားလေးကြီးအောင်းပြည့်ပြည့်စက်အောင်းပြည့်ပြည့်စက်ဆိုတော့တခဏချင်းပြုတ်ပြုတ်သွားတာလေးတွေဒါလေးလည်းတည်လာတာပဲဥပဒနာနဲ့လည်းဖြစ်လာတာပဲအစစ်စစ်အစစ်စစ်ဥပဒနာညာနဲ့ဖြစ်သွားတာပဲ ရှင်အောင်လက်မရှိနဲ့တဲ့နေတာကသမစိကပ္ပမဲကြီးအမှန်တိုက်တိတိသွားတာကသမာဓိတိမဲခင်ခေါ်ပါလေပညာမဲခင်ခေါ်တဲ့ပညာတရားတွေပေါ့လေဒီမှာဒါတွေဖြစ်နေတာပဲအဲ့ဒီညာတွေဖြစ်နေတဲ့အခါမှာငကောကတရားကိုညာဖြစ်အောင်အထုတ်ဖို့ညှို့လေးရထားတာပေါ့လေဟိုတရားလည်းပဲကြည်ရုံတော့ညှို့လေးတဲ့အတိုင်းဖြစ်လာတာ အဲ့လောက်ကောင်းတယ်လို့ဟောပညာအဖြစ်လည်းပဲပြည့်စုံတယ်ငါကလည်းပဲယဟန်နေဆိုယဟန်သိခါပေါ့လေလူတွေဆိုလို့ရှိရင်အနည်းဆုံး၅ပါးတိလာအခုတော့၈ပါးတိလာနဲ့နေကြတယ်ဆိုတော့၈ပါးတိလာတွေမချိုးမညှိုးဆိုလို့ရှိရင်သမဝါကျသမကမ္မတသမအာဇီဝခေါ်တဲ့တိလာမဲ့ခင်တွေလည်းပြည့်စုံနှင့်နေပြီ။ ဒီတော့အပမတ္တတရားလက်ခံပြီးရတဲ့အတွက်ခုနပြုစီပြုလိုက်တဲ့ကိစ္စတွေဒီမှာရသော်ဗျာအတ္တိပြည့်တဲ့အတိုင်းပြီးစီနေတာပဲဒီလကိစ္စသမာဓိစိတ်ကိစ္စပညာစိတ်ကဒီလကျင့်သမာဓိကျင့်ပညာကျင့်ဆိုတဲ့လုံးဝလုံငန်းကိစ္စတွေပေါ့လေနောက်ဆုံးရတ္တဖို့ရောက်တဲ့အထိ မိမိတို့ဆိုလို့ရှိရင်အနည်းဆုံးသောတော်ဘာဖြစ်တဲ့အထိညွန်မရမယ်ညွန်မတဲ့အတိုင်းကိုလူသတိပြောင်းကောင်းတာတရားတွေကိုလည်းပဲအားထုတ်ဖို့တာဝန်ကြီးရမယ်အဲတာဝန်ကြီးအောင်ဆောင်ရွက်ပြီးဆိုလို့ရှိရင်ညွန်မချက်ကတော့အလုပ်ပြည့်စုံလို့ရှိရင်ပေါ်လာတာပါပဲဒါသိကြပါတယ်တော့မြတ်စွာဘုရားမှာတော်တိုင်းပါလေ ဒီရသမာဓိပညာအကျင့်သိက္ခာ၃ရပ်ကိုပြီးပြည့်စုံအောင်အထုတ်ကြပါလေဆိုတော့ဘာသာတရားကိုသိဥစ္စာဘာဝနာတရားအထုတ်နေတော့အလိုလိုပဲဒီရသမာဓိပညာအကျင့်တရားတွေဒီလိုဒီတိုင်းတိုးနေတာပဲသတ္တဝါဖြစ်သွားပြီဆိုရင်အထူးပြောစရာမရှိတော့ဘူးကွာအဲဒီလေးတွေကထူးလာတော့ အကြည့်ဖြစ်ခင်ကတော့လက်မခံသေးဘူးမယုံကြည်သေးဘူးစာကပြောလို့သာဆရာပြောလို့သာဒါလက်ခံလိုက်တာဟိုကကျင့်တယ်လို့လက်ခံတော့မဟုတ်ဘူးအဲဆက်ပိုင်းဆရာကပြောလို့စာကပြောလို့ကိုကယုံကြည်ပြီးတော့အထုတ်တဲ့အခါမှာကိုယ်လေးဖြစ်လာပြီလေစိတ်စိတ်ကြည်တာတွေတွေ့လာမယ်ယုံနာတွေကြည်လာမယ်ဆုံးလာကြောင်ကျိုးစစ်ပုံတွေကြည်လာမယ်ကြောင်ကျိုးဖြစ်စီကြီးပဲဆိုတာနားလည်လာမယ် ချောင်းကျိုးစေယုံနာတရားတွေမျက်စိရဲ့သဘောပဲဆိုတာပေါ့ဒီဝဒနာညာလေးစဖြစ်လာမယ်ဆက်ရှုနေလို့ရှိရင်အခုပြီဖြစ်ပြီးတော့အခုပြီပြတ်သွားတာခက်တွက်တွက်ပေါ့လေဥရိယပြန်ညာလေးဖြစ်လာမယ်အဲဒီကကြောက်လို့ရှိရင်အလင်းရောင်လို့ဟမ်ပီတိတို့ပသတိတို့တတ္တာတို့ပေါ့လေအသိဉာဏ်တို့ပေါ့လေတတိတွေထူးခြားခြားဖြစ်လာတာဟမ် သူတော်ကောင်းတွေမှာထားရှိရမယ့်တရားတွေပေါ့လေဘုဒ္ဓဘာမဖြစ်ခင်လည်းကိုယ်ကအဲ့ဒါတွေကဖြစ်လာတာပဲတရားထုတ်လို့ဥရိယပြညာမဲလို့ရောက်လာပြီဆိုလို့ချင်းဖြစ်လိုက်တဲ့သတ္တတရားတွေမှာအာရုံဖြစ်တာပဲဒီလမ်းစဉ်လိုက်ပြီးတော့အားထုတ်လို့မိမိတို့ဒီလိုအကြည့်ညာမျိုးရတာပဲဆိုတာပဲတိတ်မှန်ကန်တဲ့လမ်းစဉ်ပဲဆိုတာပေါ့လေဒီတိုင်းအားထုတ်လို့ရှိရင်တော့ဒီလိုအကျိုးရရမြဲပဲဆိုတာပေါ့လေ ယုံကြည်ဝိရိသတ္တတရားဖြစ်ပါတယ်။နောက်အကုသိုလ်မှုတွေကို လောကမှာရှက်လာတယ်ကြောက်လာတယ်။ဥရိယပြညာမဲလုံးများရောက်လာပြီဆိုလို့ရှိရင်ဓမ္မကလေးလွတ်ပြီးတော့ကိလေသာတွေဝင်လာမှာကိုယွန်းလာတယ်။ရှက်လာတယ်ကြောက်လာတယ်။ဒါသူတော်ကောင်းတရားတွေပေါ့သူတော်ကောင်းတွေမှာရှိရမယ့်တရားတွေပဲ။ဟွန်း ပြီးတော့နေ့စဉ်လည်းတရားတွေလာကြရတာကိုယ်တိုင်အထုတော်ကိုယ်တိုင်အတွေ့လေးတွေရှိလာတာဘုသူတ္တခေါ်ပါတယ်တောင်းလက်တွေ့တုဒ္ဒစာရိတုဒ္ဒလက်တွေ့တုဒ္ဒအထုတဲ့ပုဂ္ဂိုလ်တွေမှာရော့မသွားဘူးတိုးလို့သာလာတာဘုသူတ္တဆိုတာဒါပြောတာပဲဒါသူတော်တရားတွေပဲတကောလည်းပဲကိုယ်လက်သက်မငဲ့ွယ်ဖက်တဲ့ပေါ်လေးစွစွဆာဆာရဲတင်တဲ့အထုတ်တာ ဒီခါကျတော့ဝိရိယတွေကသိကောင်းလာတယ်။အကုသိုလ်တွေပယ်ရဲလာတယ်။ကုသိုလ်တရားတွေဖြစ်ပွားစေဖို့ရာအတွက်လုပ်ရဲလာတယ်။ဟွန်းဝိရိယတွေလည်းသိကောင်းလာတယ်။ဝိရိယတွေကောင်းသလောက်ပညာကအသိပညာတွေလည်းပဲတိုးလာတာပဲတနေ့တည်းတနေ့။တတ္တရှိတိဥတ္တပဘုဒ္ဓတဟွန်း ပြီးတော့ဝိရိယဟောတတိတတိတတိရလည်းသိကောင်းလာဆွေးနွေးတဲ့တတိတွေဖြစ်လာတော့အသိပညာတွေဖြစ်လာတာအဲဒါသူတို့ဘုံတရားတွေခေါ်တယ်ပါဠိလိုတော့သတ္တသတ္တမခေါ်ပါတယ်ခုနှမျိုးသောသူတော်ကောင်းတရားတဲ့သူတော်ကောင်းတွေမှာရှိရမယ်တရားတွေဒါမျိုးကခုလိုတရားတွေအထုံမှာအဲ့ဒီသူတော်ကောင်းတရားတွေကပေါ်တာဟွန်း ထူးထူးခြားခြားအဲဒီရောင်းတရားတွေပေါ်လာပြီဆိုလို့ရှိရင်ဘဝဟာအရှင်လတ်လတ်ကြောင်းသွားတယ်လို့ဟောလေအရင်ကလည်းမတူတော့ဘူးဒီတရားကဘဝကိုလည်းပဲပြောင်းစီပါတယ်သူကတော့ကောင်းသောတန်ရှင်းသောဘဝတိုးတက်သောဘဝသို့ပြောင်းဆောင်လုပ်ပြရတယ်အပမဒီနသံပါတိထမှာအပမဒီနဆိုတဲ့ပုဂ္ဂိုလ်အထက်ကတာဖွင့်ပြထားတာ စတိအောက်ပါဝါစေနာတဲ့စစ်စစ်မပြအမှတ်ရတဲ့တိတိနဲ့မကွေမကွာတာတဲ့မကင်းတာတဲ့တတိမကင်းဘူးဆိုလို့ရှိရင်ဒီအမြဲတမ်းချက်နေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့တတိအမြဲတမ်းရှိနေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ပေါ်ရင်းမပြဆွဲမဲ့စွာရှိမှနေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲဒီလိုတတိမျိုးဖြင့် စပကိဉာဏီသမ္ပါတိထာတော့မကိစ္စစပကိစ္စဆိုတာခြားမဟုတ်ပါဘူးဒီလကိစ္စသမာဓိစိတ်ကပညာစိတ်ကထားပါပဲဒီကိစ္စ၃ရပ်ကိုပြည့်စုံစေကြဖြည့်ဆွတ်ကြဖြည့်ဖြည့်ကြပါဟွန်းတတိယလက်ကင်ထားပြီးတော့ဗောလေအဲ့ဒီ ဒီလသိသိက္ခာဓမ္မတိသိက္ခာပညာသိက္ခာသိက္ခာသင်္ကြန်ကိုဖြည့်ကြတဲ့ဖြည့်လို့ပြည့်သွားပြီဆိုလို့ရှိရင်တော့ခုနစောစောကပြောခဲ့တဲ့အတိုင်းသူတော်ကောင်းတရားတွေဟာကိုယ်မှာအလိုလိုရောက်လာတာပါပဲအဲဒီလိုအပမတာတရားနဲ့တိရသမารီပညာအကျင့်တရားတွေကိစ္စတွေဘောလေမလုပ်ဘူးဆိုလို့ရှိရင်တော့ သူတော်ကောင်းတရားတွေလာဖို့ဆိုမလွယ်ပါဘူးတတော်ကိုခဲရင်ပါတယ်စီရင်လုံးတရားနဲ့လည်းပဲသူတော်ကောင်းတရားလည်းသိမကပ်ဘူးတခါဒီကပ်ပါပြီးတော့အများများကြွာတော့တာများတာပါပဲဓမ္မအဲတော့လူရဲလူဖြစ်လာပြီဆိုလို့ရှိရင်တိလနဲ့ပြည့်စုံပြီးတော့လူပြည်သားကိုတန်ရှင်းတဲ့စိတ်နဲ့ထိုက်တန်လို့ပြည့်စုံပြီးတော့လူလူစိတ်ထားတတ်ဖို့ တကယ်အမှန်တရားတွေကိုစစ်စစ်ကြည့်မြင်ပြီးတော့ဗောလေအေးအတိရှိတဲ့လူဗောလေအတိမကင်းတဲ့လူဗောလေလူဖြစ်ဖို့လူအစင်တာမြင်မှာဖို့သိအရေးကြီးပါတယ်အဲ့တော့လူပြီးသားဘုရားလူလူစိတ်ထားတတ်ဘုရားလူအသိဉာဏ်ရှိပြီးတော့လူထက်လူဖြစ်ဖို့ဆိုတာလူတိုင်းလူတိုင်းအရေးကြီးပါတယ် အဲဒီလောက်မှမမျှော်မှန်းနိုင်ဘူးဆိုလို့ရှိရင်တော့မေ့နေတာပါပဲလေဟင်းပြက်ကွက်နေတာပါပဲဆိုတော့အကျိုးသဖြင့်ကောလာဒီလက်သမားကြီးပညာမိမိဆောင်ရမယ့်ကိစ္စတွေဘောလေလေဟင်းနေတော့တာပဲအဲဒါဒီလေဟင်းလို့ရှိရင်တော့လူအစဉ်တန်းကတော့ဒီတိုင်းဒီတိုင်းပဲလူအစဉ်တန်းကြသွားတာသိကြပါလေအဲဒါလူရည်လို့ဖြစ်လာပြီဆိုလို့ရှိရင် လူအစင်တာမကြရအောင်မြတ်စွာဘုရားကမိမိတို့ပြုလုပ်ပြုလုပ်တဲ့ကိစ္စတွေကိုပေါ့လေကြိုတည်ပြီးတော့ဖြည့်ဖို့ပေါ့လေဒီလိုမှဒီပညာအခြေသိက္ခာတွေဖြည့်ဖို့လူစင်တာမြင့်တင်ပေးဖို့ပေါ့လေတော့သတိပေးတာအဲ့ဒါကောင်းတဲ့အလုပ်ပါပဲကိုသတိဓမ္မဘာဝနာတရားဟာသာမလူအစင်တာကနေပြီးတော့မြင်မသွားအောင်လို့ပြုလုပ်ပေးတဲ့သဘောပဲ အဲတော့အရှင်တန်းပြည့်ရတဲ့ပုဂ္ဂိုလ်တွေဟာဒီတရားကိုပြည့်ပြည့်စုံစုံအထောက်ကြဖို့သိလိုပါလားဘုရားမြတ်စွာက လူတိုင်းလူတိုင်းကိလေသာကုန်ခံပြီးတော့ရဟန္တာအထိညောမနောဘူးတဲ့ဆန္ဒရှိပေမဲ့လို့အဲ့ဒီအစီအစဉ်မရောက်သေးပဲနဲ့အ ਨੇ ဆုံးတတ္တဗာဆင်းလောက်ရောက်အောင်အားထုတ်နိုင်ရင်ပဲအဲ့ဒီပုဂ္ဂိုလ်ကို လောကမှာဆင်းရဲမွဲတည်တဲ့ပုဂ္ဂိုလ်ပဲဖြစ်စေမဆင်းရဲသူကျွယ်ဝသူပေါ့လေခေါ်ရပုံပေါ့လေအဲဒါလေးလက်ဖက်ကကျွန်မပြောမှာပါပဲဒီမှာပစ္စည်းခုနှမျိုးနဲ့ဥစ္စာပစ္စည်းခုနှမျိုးနဲ့ပေါ့လေကျွယ်ဝချမ်းသာသူဆိုတာပေါ့လေအဲဒါလေးရှင်းဟောရမှာဒီနေ့တော့အချိန်ရှိသွားတာမလို့ 他那边也交过去。